မနေ့ကဘုန်းကြီးများရှင်းပြသွားတဲ့သုခစီနေထဲမှာအပမဒဆိုတဲ့စကားလေးပါသွားပါတယ်။ဘုရားဘုရားမြတ်စွာသာသနာမှာတော့ဒီစကားလေးတစ်လုံးဟာသိအဖို့တမှာလား။ကျင့်ကံများကြီးကျူးထားတာအပမဒဆိုတဲ့စကားလုံးဟာ ဥရမဆောင်45ပါးဘလို့ဟောထားတဲ့စာပေတွေပေါ့လေပိဋကတ်တွေပိဋကတ်တွေထဲမှာအကုန်လုံးအကျုံးဝင်တယ်ဒါနဲ့ခြုံလိုက်တဲ့အခါမှာအကုန်လုံးဒီထဲမှာပါဝင်သွားတာပဲဆိုတဲ့အဓိပ္ပာယ်ပေါ့ဒီတရားလက်ကင်ပြုပြီးတော့ကိစ္စဝါဝတွေကို ပြီးစေကြပြီးအောင်အားထုတ်ကြပြီးအောင်အားထုတ်ကြဆိုတာကိလေသာကုန်ခါရဟနာဖြစ်တဲ့အထိအဲ့ဒီဒီမျောမှန်းတာပါပဲမြတ်စွာဘုရားတော့အဲ့ဒီဆင်းရောက်သွားပြီဆိုလို့ရှိရင်မြတ်စွာဘုရားတိုက်တွန်းတဲ့အတိုင်းကျင့်သုံးရတဲ့ကိစ္စအဝါဝါကြီးပြီးစီးသွားတာဒီလိုကိစ္စလည်းပြီးစီးသွားတာ သမာဓိကိစ္စလည်းပြီးစီးသွားပညာကိစ္စလည်းပြီးစီးသွားအကုန်လုံးပြီးစီးသွားတော့ပါပဲတော့ဒီပြင်ဘာမှလုံးဆရာမရှိတော့ဘူးယဟန်တော်ပြန်မှာတော့လူကြီးအကျဆုံးပဲဆိုတော့အဲ့ဒီအရှင်လောက်အထိပြိပဌာန်ဘောနဲ့တရားအထုတ်လို့ရှိရင်ရနိုင်ပါတယ်လို့ဝန်ခံထားပါတယ်မြတ်စွာဘုရား အားထုတ်လို့အဲ့ဒီအရှင်းလောက်ထိပြောက်သေးပြီပဲလို့အ ਨੇ ဆုံးသောတပန်အရှင်းလောက်ရောက်အားထုတ်ရမယ်ထိုက်တင်သမျှတော့ဒီလိုကိစ္စသမာဓိကိစ္စပညာစိတ်ကကြီးဒီကိစ္စတွေလည်းပဲဤပြည့်စုံစေနိုင်ပါတယ်ပြည်ကြီးအောင်မြင်နိုင်ပါတယ်ဒီကတော့ဒီလိုလောက်ရရမယ် တော်လာပါပြီလို့လူဖြစ်တဲ့သာသနာတော်ကြီးနဲ့တွေ့ကြုံအောင်ယုံ납ပါပြီလို့မရိယပြောခဲ့ပါတယ်အဲ့ဒီအရှင်းလောက်ရောက်ရင်ပဲတတ္တအစိုက်ရှိတရားတွေနဲ့အရှိန်အဟုန်နဲ့ပေါ့လေဖြစ်လာတော့တာပါပဲအဲ့ဒီတရားတွေလည်းပဲခိုင်မာလာတော့တာပါပဲ လူဖြစ်ရကျိုးသာသနာတော်ကြီးနဲ့တွေ့ကြည့်မှကျိုးနတ်တော်ကနတ်တော်တော်ပါပဲအ ਨੇ ဆုံးအဲ့ဒီလောက်ထိတော့ဘဝပန်းတိုင်ထားပြီးတော့ဗောလေဘုရားသာသနာဖြစ်ကြတဲ့ပုဂ္ဂိုလ်တွေအထောက်ဖို့တော့လိုအပ်ပါလားအဲ့ဒီလောက်မှမညှော်မနိုင်ဘူးရွတ်တာဖတ်တာလေးနဲ့ဘုရားဗာလိညာလေးနဲ့ပူဇော်တာနဲ့ လူမှုကိစ္စတွေဆောင်ရနေတာလည်းဆိုရင်တော့အဲ့ဒီလိုတော့လူဖြစ်ရကျုပ်သာကလာတော်ကြီးနဲ့တွေ့ကြအောင်ကျုပ်မတော့ဘူး။ဒါလူတို့ကြောင့်တွေကအစသာသနာ့ဘောင်မှာပေါ့လေအထွန်းမျိုးနဲ့ရောက်နေတဲ့ပုဂ္ဂိုလ်တွေလေးလေးနက်နက်သိစဉ်းစားစရာကောင်းပါတယ်။စဉ်းစားပြီးတော့ဘဝအစဉ်တန်မြင့်အောင်ပေါ့လေ။ဆုံးဖြတ်ချက်ချပြီးတော့တကယ်လဲလုပ်ဖို့တော့ကောင်းတာပါပဲဒီလုပ်တယ် ဘလောက်ပဲမြတ်စွာဘုရားတိုက်တွန်းပေမဲ့လို့စာနဲ့နှိုက်ကြည့်နိုင်မယ်ဆိုလို့ရှိရင်လူတသိန်းမှာဓမ္မကိုအလေးထားသူစံထားသူတယောက်ပဲလို့ဆိုတာကိုအဲဒီတယောက်ထဲမှာပါဝင်အောင်လုပ်နိုင်လို့ရှိရင်တော့တော်တာပါပဲ။ အဲ့ဒီလိုမှမဟုတ်ဘဲနဲ့မိမိလျောက်ပေါ်ပေါ်ဆဆဆိုရင်တော့ကောင်းမှုနဲ့မကောင်းမှုမကောင်းမှုပဲအကျူများတာပါပဲသစ္စာပြားဒီလိုကိစ္စတွေမှာမှတ်ချက်ကလေးပေါ့ပြေးထားပါရဲ့ပညာမဲ့တဲ့လူပါလလူမိုက်တီဟာတဲ့အမှန်စက်ခါတဲ့မကောင်းကျိုး ဖြစ်ရှိနေတဲ့မကောင်းမှုတွေကိုသူတို့ပြုနေကြတယ်ကိုကိုကိုပေါ့လေမိတ်ဆွေသဘောမျိုးမဟုတ်တော့ပဲနဲ့ရန်သူသဘောမျိုးလိုဖြစ်သွားတယ်မိတ်ဆွေဆိုရင်ကောင်းဆက်ဆံမှာပေါ့ချိုးချီအောင်ဆက်ဆံမှာပေါ့ကိုရထားတဲ့ဘဝကို တိကင်းတန်ရှင်းပြီးတော့ဗောလေဘဝစင်တာမြင့်အောင်အထူးအဖြစ်ဘဝဆင်းရဲလွတ်မြောက်အောင်ကြိုးပမ်းရမယ်အစားမကြိုးပမ်းမင်းနဲ့ကိုရေးကိုယ်တော်အတွက်သာသမီရေးသားရေးမယားရေးဒုက္ခိစာတွေနဲ့ရှုပ်ချက်ခပ်ပြီးတော့ဗောလေခုနစောစောကင်းကပြောသလိုဗောလေအမှန်စက်ခါတဲ့ခုမကောင်းကျိုးဖြစ်စေတတ်တဲ့ အောက်တန်းစားအပြုအမူတွေပြုပြီးတော့ကိုကိုကိုရန်သူတစ်ဖွဲတဲ့အသုံးချကြတယ်တဲ့မှာဒါတောင်ကဖြစ်စီရတရားလေးပါပဲအမှန်တမ်းပါပဲတော်တော်သတိထားစီရကောင်းတာပါပဲဒီဓမ္မဒေသနာလေးကိုတော့ဘုရားမြတ်စွာရစီကျုံမြို့တော်ဘောလီဝလုံးကျောင်းတော်မှာတရင်သုံးနေစဉ်ကာလက အနိယောကဆွတ်ကပ်နေတဲ့တက္ကရာတယောက်အကြောင်းပြုပြီးတော့ဟောကြားတဲ့တရားပါပဲအဲဒီအနိယောကတွေကတော့သူ့နာမည်ကတော့သုပ္ပဗုဒ္ဓသုပ္ပဗုဒ္ဓဟွန်းဒီယောဂဆွဲနေတော့အနုပိုးတွေထတဲ့အခါမှာညီးတွားပြီးတော့နေရတာပေါ့ ရှင်ရသာအိမ်ကျိုအိကြကပ်ပြီးတော့တောင်းစားတဲ့ပုဂ္ဂိုလ်ဆိုတော့ဒီအကျိုကြားတွေမှာအေးရတော့အဲ့တော့မှသူ့ရဲ့ညီးတံကြောင့်သူတွေဟာအဲ့လိုမပြောဘဲနဲ့နိုးနိုးနေရဆိုတာကိုဒါကြောင့်မလို့သူ့ကိုသူ့ဘဗုဒ္ဓလို့ဒီလိုနာမည်အရကပေးထားပါတယ်နော်အဲ့ဒီအနုယောဂတဲ့သူ့ဘဗုဒ္ဓအကြောင်းပြုပြီးတော့ ခုနပြောခဲ့တဲ့ဒေသနာလေးကိုဟောတော့ဓမ္မဒေသနာလေးကိုသူစဉ်ကာလကသုဘဗုဒ္ဓဟာလူစုလူဝေရှိရာဌာနစုဝေးနေတာတွေ့တော့စားဖို့ဝတ်ဖို့စားကြလေးတွေဗာလေးတွေရထံကောင်းရဲ့ဆိုပြီးတော့ရှိကပ်တော်တာပါပဲတရားနာဖို့ဆိုရွေချက်တော့မပါပါဘူး ဒါပေမဲ့ပြိဿနာချိကပ်သွားတဲ့ခါကျတော့တရားနာလို့တဲ့စိတ်တွေပေါက်လာပြီးတော့ပေါ့လေသူဟာပြိဿရဲ့အစွန်းပေါ့လေထိုင်ပြီးတော့မြတ်စွာဘုရားဟောကြားတဲ့ဓမ္မဒေသနာတွေကိုစူးစူးဆိုင်ဆိုင်နာကြားနေတယ်လို့ဆိုပါတယ်အခုလည်းတချို့ပုဂ္ဂိုလ်ကြီးချမ်းသာတာနဲ့တရားနာကြားခွင့်ရှိပြီမယ်လို့ တောင်တွေးမြောက်တွေးနဲ့အတွေးတွေဝင်ပြီးတော့လေစူးစူးဆိုင်ဆိုင်နာတာတွေမရှိကြပါဘူးအဲသူကတော့ကျုံရခဲ့ဆုံရခဲ့တာဆိုပြီးတော့လေတရားကိုစူးဆိုင်ဆိုင်သူနာတာသစ္စာပြတရားဟောတဲ့ခါမှာလူငန်းစီနေထည့်ဟောတာပဲဟွန်းဝရိ ပေါ်တိုင်းမှရှုယုံနာစုစွဲမှုကင်းပြောက်သည်ဆိုတာပါလေ။တရား၆ပါးကဖြစ်ပေါ်သမျှယုံနာတရားတွေသူတို့ဖြစ်တုံးဖြစ်ဆဲမှာပါလေ။ခုလိုသတိပဋ္ဌာန်နည်းနဲ့ရှုမှတ်လို့ရှိရင်တတိလေးဖြစ်နေတဲ့အခါမှာသဘောတော်ကပြိတာတွေကေဝေစင်ကြဲနေတယ်။ဘာဝနာစိတ်လေးတွေတန့်နေတယ်။ နောက်တတိသမารီအားကောင်းလာတဲ့အခါမှာရုပ်ရယ်နာရယ်လို့ခွဲပြားပြီးတော့ကြည်လာတာအချောင်းနဲ့အချိုးနဲ့လည်းကြည်လာတာပဲဆက်ဆက်ပြီးတော့ကျောင်းကျတဲ့ရုပ်နဲ့တရားတွေပေါ်မှာပေါ်ပြီးတော့ပြောက်သွားတာတွေပေါ်လဲပြောက်နေတဲ့ဆင်းရဲတာတွေသူသဘောတိုက်သူဖြစ်တာတွေပေါ့လေဝိပဿနာဉာဏ်တွေခါလည်းဖြစ်လာတာရုပ်နဲ့ကြောင်းကျိုးသိတယ်ဆိုတဲ့ကူက အဲညီကြီးတွေကေဝေးထိုက်သမျှကေဝေးစီကျဲသွားတော့နိဗ္ဗာန်သွားရလမ်းကြောင်းကြီးဖွင့်ထွက်သွားပြီဟွန်းဇာတော်ကလမ်းမပွင့်ဘူးတရားမလာခင်တော့လည်းလမ်းမပွင့်ဘူးနာတော့လည်းပဲလမ်းပွင့်လာသေးဘူးစူးစူးဆိုက်ဆိုက်နာလို့မြတ်စွာဘုရားဟောတဲ့ဒေသနာရှင်မှာရှောက်ပြီးတော့ဗောလေ အနတိပဲကြီးတွေးတဲ့အခါလုပ်ငန်းစဉ်တွေသိလာတာကိုသူကပေါ်တိုင်းမှတ်ရှုဆိုတဲ့တိုင်ပေါ်တိုင်းမှရှုယုံနာစုဆွဲမှုကင်းပြောက်သည်တဲ့ဒါလေးသူမှတ်နေတာပါဆွဲမှုကင်းပြောက်မလန်းပေါက်ဆိုတာမလန်းကြီးပွင့်သွားတာသူတရားယူသီလနာယာကျုပ်လည်းနှက်သွားတယ်သူကနောက်ဥပဒနာဉာဏ်ကြီးပြည့်စုံသွားတဲ့အခါကျတော့ တည်ခြင်းကဲနဲ့အမြဲနိဗ္ဗာန်ပေါ့လေအဲဆက်ရောက်နိဗ္ဗာန်ပြီဆိုတာပေါ့နိဗ္ဗာန်ဆိုင်သွားတာပဲနိဗ္ဗာန်ဆိုင်သွားတဲ့ခါကျတော့သိဝင်တာတော့မကြုံဘူးတဲ့တရားတွေပေါ့လေတော့တရားရတာတွေတွေ့ရတော့သိဝင်တာတာအပေလေးပါးကလည်းလွံ့မြောက်ဟုတ်အမကကြလည်းရှိသွားပြီဒီမှာဘယ်လိုဝန်တာမလဲဆိုတာပေါ့လေအဲ့ဒါတွေ့ကြည့်ပေါ့အခုကလာယောဂီတွေလည်းတရားထုတ်တဲ့အခါ သောတာပန်လုံးမကြည်သေးပါဘူးအဖြစ်အပျက်ကိုခတ်သွက်သွက်သိမြင်တဲ့အပိုင်းရောက်လာပြီဆိုရင်အလေးရောင်ပိဋိပတ်စတိပေါ်လေနှစ်သိအာမှုပိဋိတွေကိုယ်ရှိပါအေးချမ်းမှုတွေချမ်းသာမှုတွေတရားရတာတွေဖြစ်လာတဲ့အခါအသိထူးကြလာတာပဲတော့အဲ့ဒီတည်းပို့ပြီးတော့သူကခံစားရပါတယ်သူကတော့ ဝေဒနာဖြစ်တုံးလည်းခံစားမှာပဲနောက်အရိယာမဲ့ဖြစ်သွားတဲ့ခါကျတော့ဘဝအမကကျသူရသွားပြီဘယ်လောက်အောက်တန်းကြတဲ့အနုယောဂဆွဲနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့လေတရားသူတရားမြတ်ဒီရောက်ရအတွက်အခွင့်အရေးရှိတယ်ဆိုတာပြရတယ်ကွာဥခိကပုဂ္ဂိုလ်တွေဟာအခုလိုတရားနာကိုရပြီဆိုရင် တရားနာနေတော့မှာပဲကြည်နီးမှလို့ရှိကြည့်ပြီးတော့ကိုယ်လည်းဆက်ပြီးတော့ရှုသွားတာပဲ။နောက်တရားတစ်ပွဲပွဲမှာအရိယပုဂ္ဂိုလ်ကြီးဖြစ်သွားတာတောင်းနဲ့တိတ်နဲ့သားနဲ့ကြည်ပြီးတော့ဖြစ်သွားတာပဲ။ထူးခြားတာပေါ့လေ။ဒီတော့သူဟာတရားနာရင်အထုတ်လို့သူရရှိထားတဲ့ တရားရဲ့ဂုံကြီးပေါ့လေတရားဂုံကြီးကိုသူမြတ်စွာဘုရားသိလျှောက်ထားကြတာပဲဒါပေမဲ့လို့ပြိဿကြားထဲမှာသူ့လူလူစန္ဒလူတန်းစားကဝင်ရောက်ပြီးတော့မောမရဖြစ်နေတော့မသွားရဘူးပေါ့လေဟွန်းအများရဲ့ကြားထဲမှာလေ ရဲဘူးအဲတော့တရားဟောပြီးတဲ့ခါကျတော့ထပ်ပြန်သွားတဲ့ပြိဿနောက်မှာပဲသူကလိုက်ပြန်ပြီးတော့လူချင်းလောက်ပြီးဆိုပြီးတော့မြတ်စွာဘုရားကသူရရှိတဲ့တရားကိုကြီးတွေကိုရှောက်ပြလို့ရှောက်ထားလို့လည်းစိတ်ထားတယ်ပေါ့လေအဲဒီပြန်ပြီးတော့အလာမှာပေါ့လေခီးရောက်မှာ ဟုတ်လားနတ်တို့ရဲ့ဘယင်တရားကသူ့ကိုလာပြီးတော့စုံစမ်းတော့တာပါပဲဒီကြားကိုယ်ရင်ကပါလေခုနဒီသုဘဗုဒ္ဓအနုဟာဘုရားမြတ်စွာသာသနာမှာရရှိတဲ့မိမိရဲ့တရားကုန်ကြီးကိုဒီပေါ်ပေါ်လွယ်လွယ်မြတ်စွာဘုရားကိုလျှောက်ထားလို့တော့ သွားတယ်ငါတော့စုံစမ်းအောင်မယ်ဆိုပြီးတော့ဗောလေသူလာတာပါပဲသူ့တော့လာပြီးတော့ခေါင်းကြီးမှာရက်တည်ပြီးတော့ဗောလေအိုးသုဘဗုဒ္ဓဆိုတာခေါ်လိုက်တော့ပထမခေါ်လိုက်ပါလေသင်ဟာတဲ့လူစင်းရဲ့တယောက်ပါပဲလူညက်တယောက်ပါပဲတရားစပြီးတော့သူပြောတော့တာပါပဲ ငါကားတဲ့သင်အားအကန့်အသတ်မရှိပစ္စည်းတွေပေးမယ်တဲ့ပစ္စည်းတွေပေးဖို့ကူလာတာတဲ့သူတို့သင်ဘက်ကတော့ဗုဒ္ဓဟာဗုဒ္ဓမဟုတ်ဓမ္မဟာဓမ္မမဟုတ်သံဃာလည်းသံဃာမဟုတ်ဘုရားဓမ္မသံဃာဒီသုံးမျိုးနဲ့ငါမှအသုံးကျမလို့ဆရာရှိတယ်လဲအဲ့ဒါလို့တော့ပြောပြပါတဲ့ ဘုရားဓမ္မသံဃာနဲ့ငါမှဘာမှလုံးเสียမရှိဘူးဆိုတာပေါ့လေအဲ့လိုပြောပြပါလို့တရားကတိုက်တွန်းတာကိုပြောဖို့အဲ့ဒီခါမှာသုဘဗုဒ္ဓကတရားကိုတုံ့ပြန်ပြောပုံလေးဟာသိတတ်တိရှိတယ်အတူလည်းအတူယူเสียပဲကိုယ်မှာအားထုတ်လို့တရားတွေပြည့်လာပြီဆိုလို့ရှိရင် အောင်ဝယ်ကောင်းလောက်အောင်လည်းပဲတတ်ကြည်ရှိလာတာပဲဒီခါမှာတရားကိုသူကပြန်ပြောတာကတော့ဒီဟာဘယ်လိုတော့ငါတရားပဲပေါ့လေအဲလိုသိရတဲ့အခါမှာတရားမိုက်တဲ့ဒီမှာအရှက်မရှိဘူးတဲ့အရှက်မရှိတဲ့တရားတွေပြန်ခေါ်လိုက်သေးတယ်သူကတော့ဟွန်းဒီဟာငါနဲ့အတူတကွာစကားပြောတော့မှ ပြောဆိုဖို့တော့မထိုက်တန်တော့ပါဘူးတဲ့ပဲသလိုတောင်ပြန်ပြောတယ်သင်ဟာတဲ့ကျုပ်ကိုဒုက္ခတော်ပေါ့လေစီစီရရသွားလာနေသူပေါ့လေအခြေမဲ့ပြီးတော့နေသူပေါ့လူစည်းစည်းလူစည်းရဲ့ပဲအထီးကျန်သူအဖို့မပါပဲနဲ့အထီးကျန်သူပဲလို့ ဒီလိုအကောင်းဆုံးတွေသုံးလို့ပြီးတော့ပြောသွားတယ်ငါဟာတင်ပြောသလိုအချိန်မဲ့အနေမဲ့ဖြစ်ပြီးတော့လျှောက်သွားနေသူမဟုတ်ပါဘူးတဲ့ရှင်ရဲ့သူလည်းမဟုတ်ပါဘူးတဲ့အထီးကျန်သူလည်းမဟုတ်ပါဘူးတဲ့ဒီမနက်ကိုချမ်းသာတဲ့ ပုံမှုပဲကောင်းတဲ့အနေအထားမျိုးကိုလေငါရောက်နေပြီတဲ့ငါချမ်းသာနေပြီပေါ့လေအဲဒီတော့မှတရားကိုသူကတုတ်ပြန်ပြီးတော့ခပ်မာမာလေးခပ်ပြက်ပြက်လေးပြန်ပြောတယ်ငါမှာတဲ့အရိယဥစ္စာတွေပေါ့လေဖြူစင်းမြတ်တဲ့ပုဂ္ဂိုလ်မှာအပိုင်ရရှိတဲ့အရိယဥစ္စာ9မျိုးရှိတယ်အဲ့ဒါတွေကအပိုင်ရနေပြီ အဲ့ဒါတွေကတော့သတ္တတနာခိုင်မြဲတဲ့တတ္တတရားယူသောဥစ္စာศีลတနာကာတုစရိုက်ဝစီတုစရိုက်တွေကိုလုံးဝရှောင်ကျင်တဲ့ဒီကဥစ္စာศีလတနာမကောင်းမှုတွေတွေကိုရှစ်တယွန်တတ်တဲ့ဟိရိတနာမကောင်းမှုတွေတွေလောက်ရမှာပြောရမှာကို ကြောက်တဲ့ဥဒ္ဒပတနာမြတ်စွာဘုရားတရားတော်ကြီးကြားနာရတယ်သိတယ်ကြားနာရတဲ့ကျင့်သုံးတဲ့အခါမှာသူ့မှာအတိတရားရောအကျင့်တရားရောပေါ်ရှိပြီးတော့သူ့မှာသုဒ္ဓတနာဆိုတာအဲ့ဒါတွေလည်းရှိနေပြီတဲ့ဒါတော့အာထုတ်တော်ကိလေသာတွေကိုဆွန့်လွတ်လိုက်ပြီတဲ့ရှုကိလေသာတွေပေါ့ဒီတော့ ယုံနာပိုက်ချသိမှုကအစပါဆင်းဆင်းဆင်းဆင်းပိုက်ချသိမြင်တဲ့ဉာဏ်တွေတက်ပြီးတော့ပေါ့လေပညာတုပညာဥစ္စာလည်းငါးပါးရထားပြီတဲ့အဲ့ဒီအရိယဥစ္စာခုနှစ်မျိုးငါ့မှာပိုင်းနေတယ်ဆိုတော့ဒီကကျုပ်ကိုဟွန်းတွာလာလှုပ်ရှားပြီးတော့အစည်းအဝေးရနေရသူ တယောက်သေးပဲပေါ့လေနေရသူတကောင်ကျွဲ့ပဲလို့တင်ရပြောနေတာတဲ့ကျုပ်မရှိရပါဘူးတဲ့အဲ့ဒါကြီးရှိပါတယ်တဲ့အဲ့ဒီလိုဥစ္စာမျိုးပေါ့လေတတ္တဆိုင်ရတဲ့ဥစ္စာခုနှစ်မျိုးလူတန်းစားမရွေးပေါ့လေအမျိုးသမီးမှာပဲဖြစ်ဖြစ်အမျိုးသမားကမှာပဲဖြစ်ဖြစ် ရှိနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုအတ္တလိတမစင်းရဲသူမစင်းရဲသူဆိုချမ်းသာကြွယ်ဝသူလို့ဘုရားဆက်ရှိတဲ့သူတော်ကောင်းတွေကအတိအမှပြုပါတယ်တဲ့သူရဲ့အသက်ရှင်ခြင်းဟာလည်းပဲအချင်းကြီးသောအသက်ရှင်ခြင်းမဟုတ်တော့ဘူးတဲ့အနိတ္တရနဲ့ပြည့်စုံတဲ့အသက်ရှင်ခြင်းဖြစ်ပြီတဲ့ဘာဖြစ်လို့လဲဆိုတော့သီလသိက္ခာသမာဓိသိက္ခာပညာသိက္ခာတွေ တကယ်အနှစ်သာရနဲ့ပြည့်စုံသွားတော့အချင်းကြီးတော့တက်ရှင်မဟုတ်တော့ဘူးဆိုတာတရားတော်မှာသူကတုတ်ပြန်ပြီးတော့ပြောနိုင်တယ်တရားနဲ့ကိုယ်တိုင်လည်းပဲခုနသူပြောတဲ့စကားတွေကိုပေါ့လေကြားနာပြီးတော့ခရီးကြမှာပဲသူ့ကိုထားခဲ့ပြီးတော့ဘုရားထံအောင်ရောက်ရှိပြီးတော့ သောဘဗုဒ္ဓအနူနဲ့သူနဲ့အပြာငါပြောဆိုနေပါလေအဲ့ဒါလေးရှောက်ထားပြပါတယ်မြတ်စွာဘုရားကအဲ့ဒီခါမှာမြတ်စွာဘုရားမိကြပုံလေးကတော့အတင်တရားတဲ့အတင်လို့တရားမျိုးယာနဲ့ထောင်နဲ့ချီပြီးတော့သုဗ္ဗဗုဒ္ဓကိုဟောလေ ဘုရားဟာဘုရားမဟုတ်ဗုဒ္ဓဟာဗုဒ္ဓမဟုတ်ဓမ္မဟာဓမ္မမဟုတ်သံဃာဟာသံဃာမဟုတ်ဘုရားတရားသံဃာရဏသူမဖြစ်ဘာလို့ဆရာရှိတယ်ဆိုတာပေါ့လေဘလောက်ပဲသင်ကတိုက်တွန်းပြီပဲလို့ဥပ္ပဗုဒ္ဓကတော့တတ္တတရားဘယ်နည်းနဲ့မှမပြတ်တော့ဘူးတဲ့တတ္တတရားခိုင်မြဲသွားပြီပေါ့လေဒီမှာဒီလိုတရားပြန်သွားပြီသုဘဗုဒ္ဓလည်းပဲ သူအားထုတ်လို့ရရှိတဲ့တရားဂုံကြီးကိုလေဟင်းအဲ့ဒါကြီးလျှောက်ထားဖို့ဝင်လာလျှောက်ပြမြတ်စွာဘုရားလည်းပဲကြည်ကြည်နက်နက်ကြည်လက်ခံပြီးတော့သူ့ကိုဟောတော်မြောက်ပြောမိချလိုက်ပါတယ်အဲ့ဒါမှစဉ်းစားစရာအချက်တည်းပေါ်လာပြီဒီမှာတတ္ထာတိဟုသောဥစ္စာတတ္ထဥစ္စာ ဒီလဥစ္စာဆိုတာအဲ့ဒါကြီးရှင်းပြဖို့လိုနေပါသေးတယ်အဲ့ဒါကြီးပိုင်နိုင်တော့တာပေါ့ဥစ္စာကြီးဥစ္စာခုနှစ်မျိုးတော်လည်းဘူးပဲလူတန်းစားတိုင်းတတိဖြစ်နိုင်တဲ့ကိန်းပေါ်တယ်ပေါ့လောကမှာအလုတ်တွေလုံးမှပတ်စံတွေချမ်းသာပြီးတော့တတိဖြစ်တဲ့ဟာမျိုးကတော့ဒါမျိုးကတော့တိတ်တံပိုးမရှိလာပါဘူး ဟွန်းစူးစမ်းလို့ရှိရင်ဖြစ်နိုင်တာပါပဲတော့ဒါပေမဲ့လို့တတိယတကြွယ်ကြီးဆိုရဟာမျိုးကတော့သူ့လည်းစူးစမ်းတတိယဖြစ်ကိုယ်လည်းစူးစမ်းတတိယဖြစ်ဆိုတာတော့ရိုးနေပါပြီဒါကြီးကတော့အရေးကြီးတာကတော့အရိယဓနအရိယဥစ္စာတွေကိုယ်မှပြည့်စုံပြီးတော့အရိယဓနတတိယဖြစ်ဖို့တိတ်အရေးကြီးတယ်ဆိုတာဒါကမှဘဝအာမခံချက်ကို ပြည့်ပြည့်ဝဝပြီးပြီးတော့ အပယ်၄ပါးကလုံရောက်နိုင်တဲ့အခြေအနေစိုက်နိုင်တယ်ဆိုတော့အဲ့ဒါနားလည်ထားပါမယ်ဘုရားတို့ဗုဒ္ဓစာပေမှာဥပဒနာရှိသူမှာတတ္ထဖြစ်ပွားစီလို့ဆိုစကားရှိပါတယ်ဒီလိုပေါ်တိုင်းမပြချိန်သားကဆရာဆိုင်ပြီးတော့လိုက်လိုက်ပြီးတော့ရှုမှတ်တဲ့သတိပဋ္ဌာန်လမ်းကြောင်း ဖြုတ်ရောက်သွားနေတာဟာယုံနာပိုက်ချသိမှုကအစပေါ်လေဥပဒနာဉာဏ်နေအစဉ်တိုင်းဖြစ်လာဖို့ပဲအဲဒီအထုတ်တာလည်းပဲစာပေရဇာကုလာဝနဲ့ပေါ့လေယုံကြည်ပြီးတော့အထုတ်တာတရားတွေကြားလာရလို့ပေါ့လေသတိပ္ပံအကျိုးတွေနားလည်ပြီးတော့သတ္တတရားတွေနှိုးကြလာလို့အထုတ်တာပေါ့လေ အာထုတ်ရင်အာထုတ်ရလည်းပဲအာပြည့်မှုတွေရှိနေလို့ယုံကြည်ပြီးတော့အာထုတ်တာပေါ့ပထမအစကတော့သတိပဋ္ဌာန်ရဲ့ကိုယ်ကြီးတွေပေါ့စိတ်စေကြံမှုကအစပါလေအကျိုးခုနှမျိုးရတာလေရှားဘူးနာပါလို့ရှိပြီးတော့ယုံကြည်တာဒီတရားတွေရကျင်တာစိတ်စေကြံမှုကအစဒီတရားတွေရလို့ရဆန္ဒတွေလည်းရှိတာ ဆန္ဒရှိတဲ့အတိုင်းအားထုတ်တာပေါ့လေဝိရိယထားပြီးတော့အားထုတ်နေတာဝိရိယထားပြီးတော့ပုံမှန်အားထုတ်နေတယ်ဆိုရင်မပြတ်အားထုတ်နေတယ်ဆိုလို့ရှိရင်တတိသမารိပညာတွေဆိုတာနောက်ပိုင်းအလိုလိုဖြစ်လာတာပဲပထမအစကတော့သီပ္ပံရဲ့ခုံကြီးကြားနာပြီးတော့ဗောလီသိရှိပြီးတော့နှိုးချနေတဲ့တတ္တတရားကို အခုလောလုံးနဲ့ပြုစုပြုထောင်ပေးတာပေါ့အစပိုင်းမှာတော့ဘာမှမထူသေးဘူးပေါ့နောက်မှအားလေးတွေတန်းလာတဲ့အခါဥရိယပြညာပိုင်းလောက်ရောက်ရင်ပဲအဖြစ်ပြက်ကိုသက္ကတွတ်ဆိုကြည့်တဲ့ဥပဒနာညာဖြစ်ရင်ပဲဟိုသရတရားတွေဖြစ်လိုက်တာမှာအာယိဖြစ်တာပဲဒီကမှာဟွန်းဒီတရားမျိုးအခုမှတွေ့ရတာ ဒီတရားမျိုးမှန်လေငါအထုတ်ကြည့်တဲ့အခါကျတော့ဒီလိုဒီလိုအကျိုးတွေပေါ်နေတယ်ဆိုတာပေါ့လေအာကြီးဖြစ်လာတယ်သရတရားတွေမှာဟွန်းဒီနိုးနေတဲ့တတ္တတရားကိုအလုံးနဲ့ပြုစုပြောထောင်ပေးလိုက်တဲ့အခါကျတော့အတိညာလေးတွေဖြစ်လာလို့ရှိရင်ဖြစ်တဲ့လောက်တတ္တတရားတွေကတိုးတက်လာတယ်ဖွံ့ဖြိုးလာတယ်ခိုင်မာလာတယ် ဒါဝလဥပဒနာရှိသူမှာတတ္တဖြစ်ပွားသည်တတ္တခိုင်ပါသည်ဆိုတာကိုလေဆိုလိုစကားရှိပါတယ်အဲ့ဒီတတ္တတရားဟာဒီကလုံးကြီးတူပြီပဲလို့အည်တွေးခြင်းအစဉ်တန်းခြင်းတော့ကြွာချတယ်ကျန်ကံများမှာ၄မျိုးခွဲထားပါတယ်တိ ပစရသတ္တစိတ်ကလေးကြည်ယုံမျှပါလိဖြစ်တဲ့တတ္တတရားနိဩကပနတတ္တဉာဏ်နဲ့ဆုံးဖြတ်ပြီးတော့ဗောလေဟုတ်လောက်တယ်ဆိုတော့ဗောလေယုံတဲ့တတ္တတရားကိုယ်ကကြည်တတ်တာကြည်တတ်တာခေါ်တယ်တရားယုံတတ်တာ ကုသတိပ္ပံဘာဝနာတရားရဲ့အကျိုးတွေနားလည်ရတော့ကြားနာရတော့ဗောလေဟုတ်လောက်တယ်ဆိုပြီးတော့ဗောလေအဲ့ဒီဩကပနတတ္ထာနဲ့ဗောလေယောဂီဖြစ်တဲ့တရားဝင်ပြီးတော့အထောက်ကြတာချို့လည်းပဲစမ်းသပ်တဲ့အနေဗောလေအဲ့ဒီအထောက်တဲ့အခါကျတော့စိတ်ကြီးစင်ကြဲလာတာလုံလံလေးပိုင်းခြားတည်လာတာ ယုံနာတရားတွေအချင်းချင်းအကြောင်းနဲ့အကျိုးဆက်စပ်ပြီးတော့ဖြစ်ပုံတွေသိလာတာအဲဒီမှာတတ္တတရားလေးတိုးလာပြီနောက်ဆက်အထုတ်တဲ့အခါမှာယုံနာရဲ့အဖြစ်အပျက်အနိစ္စဒုက္ခအနတ္တအချက်လက်တွေဟောလေခတ်တွတ်တော်လေးသိမြင်လာအဲဒီခါကျတော့ထူးထူးခြားခြားပဲတတ္တတရားတွေဖြစ်လာတာအတိမောက္ခလို့ဆိုရတယ် အတိမောက္ခဆိုတာကအတိပြုတာဆုံးဖြတ်ချက်ချလိုက်တာဒီနိလဟာမှန်တယ်ငါအထုတ်ကြည့်တဲ့အခါကျတော့စိတ်စင်ကြယ်မှုကစဒါဒီဒါဒီဖြစ်လာတယ်ကြောင့်ကျိုးဆက်ယုံနာတရားတွေပေါ်မှာအခုဖြစ်ပြီးတော့အခုပြတ်သွားတယ်ဟောင်းပြတ်တိဆက်ငါကိုယ်လိုက်တွေ့နေရတယ်ဟုတ်တယ်ဆိုတော့ဗောလေဆုံးဖြတ်ချက်ချလိုက်တာအတည်ပြုလိုက်တာ အဲ့လိုတတ္တတရားမျိုးကဒါနိုးနေတဲ့တတ္တတရားကိုလုံးလိုက်ပြုစုပြုထောင်ပေးလိုက်တော့အသိဉာဏ်လေးတွေဖြစ်လာပြီဆိုလို့ရှိရင်တိုးတက်လာတဲ့တတ္တဖွံ့ဖြိုးလာတဲ့တတ္တအဲ့ဒါလေဩကပနတတ္တအရှိမြင့်လာတဲ့သဘောပါပဲဒါလည်းပဲတတ္တတဏှာထဲမှာထည့်လို့ရပါတယ်။နောက်ဆက်ပြီးတော့အာထုလို့ဥပဒနာဉာဏ်ကြီးကျက်ပြီးတော့ နိဒနိဗ္ဗာန်ကိုတွေ့သွားပြီဆိုလို့ရှိရင်တော့အရိတတတရားဟာအဓိကမတတ္တာဖြစ်သွားပြီပိုင်ပိုင်နိုင်နိုင်ရရှိသွားပြီဘ누구ပဲတတ္တတရားတွေပြောင်းဖြစ်ဖြစ်တတလုံးစားလို့မကုန်ဘူးပြည်တည်ပြပါမယ်ယုံကြည်မှုဖြစ်ပါပြောပြောတက်ပြည့်မယ်ပြောပြောပေါ့လေဘလောက်ပဲအပြောကောဟောကောလည်းပဲတွေ့တွေ့ ပယ်နည်းနဲ့ပါအရိတတ္တတရားမပြတ်တော့ခိုင်သွားပြီအဲ့ဒါအဓိကမတတ္တခေါ်တယ်ခုနသုဗ္ဗဗုဒ္ဓလို့ခန္ဓာမှာဖြစ်တဲ့တတ္တတရားဒါအဓိကမတတ္တခေါ်တယ်ဘယ်တော့မှမပြတ်ပြင်းတဲ့တတ္တတရားနောက်တတ္တတရားကတော့အာဂမနတတ္တခေါ်ပါတယ်ဘုရားလုံးရဟာအခြားဘုရားတဆူဆူထံကားပေါ့လေနောက်ကဘာမှာဘုရားဧကံဖြစ်လိမ့်မယ်ဆိုတဲ့ ဂိမ့်တွေဟောမိထုတ်ခံရတာပဲါဠိလိုတော့နိဒပြရေရသူလို့ခေါ်ပါတယ်။ဂိမ့်ဒီဧကံဖျားဖြစ်လိမ့်မယ်ဆိုတာပေါ့လေအဲဒီရရှိတဲ့ပုဂ္ဂိုလ်။အဲလိုဖျားလုံးရမှာပါရမီဖြစ်နေတော့မှာဘယ်တော့မှတတ္တတရားမပြတ်တော့ပါရမီရှင်ပုဂ္ဂိုလ်ဤသဏ္ဍာန်မှာဖြစ်တဲ့တတ္တတရားအာဂမနတတ္တခေါ်ရဲ့။ အဲ့ဒါကတော့အလုံးစုံများနဲ့သက်ဆိုင်တဲ့တတ္တတရားအခုရိုးပုဂ္ဂိုလ်နဲ့ဆိုင်တဲ့တတ္တတရားကတော့ကြည်ညိုစရာအရှင်းလေးတွေဘုရားရှင်တို့နဲ့တွေ့တဲ့အခါမှာစိတ်ကြီးကြည်လင်တော့တာတရားကလေးကြားတဲ့အခါအဓိပ္ပာယ်မသိဘူးလို့တရားကမယ်ဆိုကြားလို့စိတ်ကလေးကြည်လင်တော့တာဒါပတ္တတာပတ္တရတ္တခေါ်တယ်စိတ်ကလေးကြည်ယုံမဲ့လုပ်ငန်းစဉ်ပြီးပြီးတော့ဒီလုပ်ငန်းစဉ်လုပ်လို့ ဘယ်လိုအကျိုးတွေရပါတယ်ဆိုတာပေါ့လေနာရင်ကသိရှိသွားတဲ့တတ္တတရားမျိုးကတော့အတိညာပါတယ်သူကတော့ဩကပလတတ္တခေါ်တယ်တရားတွေအားထုတ်လို့အစစ်စစ်ဉာဏ်ဖြစ်ပုံလေးတွေသိပြီဆိုလို့ရှိရင်ဟုတ်တယ်ဟုတ်တယ်ဆိုတာပေါ့လေလက်ခံတည်ပြီးတော့အဲ့ဒါလည်းဩကပလတတ္တခေါ်တယ်နောက်ယုံနာဓမ္မချုပ်ရင်းတဲ့နိဗ္ဗာန်ကိုတွေ့သွားတဲ့အခါကျတော့အဓိကမတတ္တတဲ့ အခုသုဘဗုဒ္ဓမှာရရှိတဲ့တတ္တတရားကတော့အဓိကမတတ္တာပေါ့လေအရိယပုဂ္ဂိုလ်ဤတဏ္ဍမှာဖြစ်တဲ့ဘယ်တော့မှမပြည့်ပြည့်နေတဲ့တတ္တတရားမျိုးပဲဘယ်လိုဖြစ်ဖြစ်မပြတ်တော့ဒီဘဝဟိုဘဝနောက်ဘဝရောက်သွားတော့လည်းဒီတတ္တတရားပြတ်တော့ပါသွားတာအဲ့လိုဆိုတယ်ဥစ္စာကြီးရှာဖွေထားတဲ့အခါကျတော့ဘယ်နည်းနဲ့မှဒီပစ္စည်းဟာဒီဥစ္စာမပြတ်တော့တယ်လို့ဟောတယ် ရုပ်ထုကတော့ပြတ်နိုင်မှာလို့အခုလိုတရားထုတ်လို့ရရှိတဲ့တတ္တတရားတော့ပယ်တော့မှမပြတ်တော့ဘူး။ခိုင်မြဲသွားပြီတဲ့။အခုခေတ်မှာအဲ့ဒီလိုတတ္တတရားခိုင်မြဲနိုင်တော့အောင်တရားထုတ်ရရနိုင်တဲ့အခြေအနေရှိတဲ့တုတ္တပယဘွားပြည့်စင်တဏ္ဍာမှာအဲ့ဒီလိုမျိုးခိုင်မြဲတဲ့တတ္တတရားတွေရှိသွားပြီဆိုလို့ရှိရင် ဒီဘဝမှာရောနောက်ရှိရမယ့်ဘဝကြီးမှာရောတခြားအယူဝါဒတွေလည်းမပြောင်းတော့ဘူးဒီပုဂ္ဂိုလ်ဟာဘယ်လောက်ပဲတစ်ဖက်သားပုဂ္ဂိုလ်တွေကကြောက်လောက်အောင်ပေါ့လေယုံကြည်လောက်အောင်ပြောပြောဒီနည်းလမ်းမှန်တယ်မမှန်ဘူးဆိုတာအကောင်းကြီးသိကြတော့လက်မခံတော့ဘူးတခြားအယူဝါဒတွေလည်းမပြောင်းတော့ဘူး အယူဝါဒမဲ့သူလည်းမဟုတ်တော့ဘူးဘုရားတရားသံဃာယနာသုံးပါးပေါ်မှာယုံကြည်မှုတွေခိုင်မြဲသွားပြီသိရေးကြည့်တယ်အဲ့ဒါအဲ့ဒီလိုမှဖြစ်သေးဘူးဆိုလို့ရှိရင်ခုတယောက်ကလာဆွဲလိုက်တရားလာဆွဲလိုက်စာဥတီဖားလိုက်ဆိုရင်တော့ခုံတော့ခုံတော့လည်းရောင်ချချကြီးအကုန်လုံးဖြစ်ကုန်တာပဲအဲရောင်ချချဘုရားနဲ့တွားတဲ့ဟာတော့မကောင်းဘူးဘုရားကြီးတည်ချသွားဖို့အသိအရေးကြီးတယ် နိဗ္ဗာန်သိပြီးတော့ပြည့်စုံခြင်းနဲ့လောက်တဲ့ဒီအထုတ်ဖို့လိုတယ်။အနည်းဆုံးတတဝံဖြစ်အောင်တော့အထုတ်ဖို့လိုတယ်။နောက်ပြီးတော့သီလဓာတုစရိုက်ဝစီတုစရိုက်တွေပေါ့လေ။တရားအမထုတ်ခင်ကတော့ရှိရင်ရှိခဲ့မယ်။ဘုရားတော်ကလည်းရှိကောင်းရှိလိမ့်မယ်။တတဝံဖြစ်ပြီးပြီဆိုလို့ရှိရင်တော့ ဟိုလာ၅ပါးသီလလည်းမြဲသွားပြီဟွန်းသူများအမြင်ကောင်းဟန်ဆောင်စောက်တည်ရတဲ့သီလမျိုးမဟုတ်တော့ဘူးတကယ်ကိုကုသတရားပြည့်စုံလို့လည်းစိတ်ထားမျိုးလည်းပါလေယောသားသားလည်းပါလေဒီလားတွေလည်းပြည့်စုံတယ်ပြီးတော့ဟိရိယုတ္တပဆိုတဲ့အရှိတ်ကြောက်တွေလည်းဖြစ်သွားတာပဲခြေကြောက်တွေကတ်သွားတော့ မကောင်းတဲ့ဒုစရိုက်တွေလောပြောရမှာကြံစည်ရမှာကိုပဲရှက်လာတတ်ယွန်လာတတ်တာပဲကြောက်လဲကြောက်လာတာပါပဲဒီမှာလေးကအဲဒါကြီးရှိလာတော့ကိုကိုကိုလည်းပဲသဘာဝတိုင်းထိတ်ချုပ်ပြီးတော့ဖြစ်သွားတယ်ပစ္စည်းတဲ့အနေထားမျိုးလည်းမရှိတော့ဘူးအဲဒါတွေလည်းအားကောင်းလာတာပါပဲပြီးတော့သုတ္တတွေလည်းကျွဲလာတယ်ဆိုတာက တော်တော်လေးကြည်လလောက်တရားထုတ်ပြီးတဲ့ပုဂ္ဂိုလ်ဟာတရားနဲ့ပတ်သက်တဲ့ဥပဒနာနဲ့ပတ်သက်တဲ့ဘာဝနာနဲ့ပတ်သက်တဲ့စာအုပ်တွေကြည့်လို့ရှိရင်မှားမှလည်းဝေခွဲလို့ရတယ်။မှန်နေရေးထားတာတွေ့ပြီဆိုလို့ရှိရင်လည်းပဲပိုးပြီးတော့ရှင်းသွားတယ်သူတားကြီး။ဘုရားစာပေတွေလေ့လာတဲ့အခါကျလည်းတက်လွယ်တယ်ကြည်လွယ်တယ် ပြီးတော့ဆက်အားထုတ်နေလို့ရှိရင်လည်းပဲဒီလသမารီပညာဘောဒီဒီတရားတွေလည်းတိုးနေတာပဲအဲတော့စာပေလေ့လာသလောက်ကြားနာသလောက်စာပေဘက်ကလည်းပဲတိုးတက်ပြီးတော့ဗောလေအားထုတ်ရင်အားထုတ်သလောက်လည်းပဲတိုးတက်လာတာပဲတော့အဲဒါသုတ္တတနာလို့ခေါ်ရတယ်တော့ပြီးတော့ကိုယ်ပိုင်ပစ္စည်းတွေ စွန့်ကြဲတဲ့အချိန်စွန့်ကြဲတဲ့ပုဂ္ဂိုလ်တွေ့ပြီဆိုလို့ရှိရင်ဒီစွန့်ကြဲမှုရဲ့မပြောပါလို့တဲ့အကျိုးမမျှော်ပဲနဲ့ပေါ့လေသူချမ်းသာအောင်လည်းပဲလှူလိုက်တယ်ဆွတ်လိုက်တယ်ထိုက်တယ်ဗျရွေးချယ်ကောင်းကောင်းလည်းပဲလှူတယ်စွန့်တယ်ဆိုတော့ပေါ့လေဒါမှကိုယ်ပိုင်ပစ္စည်းကိုအကျိုးရှိစွာနဲ့ပေါ့လေ စွန့်တတ်သွားပြီလှူတတ်သွားပြီတဲ့အရိယာဖြစ်မှဟုတ်တယ်ဒါတွေလှူတတ်တယ်အရိယာမဖြစ်ခင်ကတော့ကိုရိုးတွေမျောပြီးတော့လှူတာပြီးတော့မိမိကလှူနိုင်သေးဆိုတော့နာမည်ကြီးကျင်တာတွေပါတာအခုတရားတွေအထုတ်ထားလို့ရှိရင်တော့ကိုပစ္စည်းစွန့်တဲ့အခါမျိုးမှာဒါနအကျိုးသက်သက်လောက်ပဲမမျောနာမည်ကြီးကျင်တာလည်းမမှားမပါဘောလေ တတ်တတ်ကြီးရှင်းရှင်းကြီးပေါ်လေလှူလိုက်လာတယ်။ဘာဖြစ်လို့လဲဆိုတော့တောတဘာနဲ့ကပယ်သိတဲ့တရားတွေပေါ့လေ။မနာလုံးဝန်တုံအစရှိတဲ့ပယ်သိတဲ့တရားတွေကိုပယ်လိုက်လို့ပဲဒီမှာ။ဒါမလို့ဒါနပြုတဲ့အခါမှာဆွန့်ကျက်ပြီးကတဲ့အခါမှာလွတ်လွတ်ချွတ်ချွတ်ကြီးဆွန့်ကျက်ပြီးကတတ်တယ် အဲ့ဒီတရားထုဖြစ်သွားပုံတတပတိမဉ္ဇဉ်ဘုရင်ဖြစ်သွားပုံတော့ဒါတော့ပြောလို့တော့ဖြစ်သေးဘူးပြောလည်းပဲနားလည်းမဟုတ်သေးဘူးအဲ့ဒီမဉ္ဇဉ်ဘုရင်အထူးတွေရရှိဖို့နီလန်းပဲကြည့်ဖို့အရေးကြီးတာပဲနီလန်းကြည့်ပြီးတော့ကြိုးစားဖို့ပဲအရေးကြီးတာပါပဲကြိုးစားလို့ဥပဒနာညာလေးအခြေခံစပြီးတော့အစစ်စစ်စစ်စစ်ဖြစ်လာဖို့ဒါပဲအရေးကြီးတာပါပဲ အဲ့ဒါတွေအားထုတ်နေလို့ရှိရင်ဝိပဿနာဉာဏ်ပြည့်စုံသွားတဲ့အခါကျတော့မဉဏ်ဖုံဉာဏ်ဆိုတာအလိုလိုဖြစ်လာတာပါအဲ့ခါကျတော့မပညာဖုံပညာတွေပေါ့အဲ့ဒီနှမျိုးတွေကမဉဏ်ကတော့တစ်ချိန်လောက်ပဲဖြစ်တာသတ္တပတိမဲ့ဆိုသတ္တပတိမဲ့ညာတစ်ချိန်ပဲနောက်တစ်ထပ်မဖြစ်ဘူးနောက်တစ်ထပ်ဖြစ်နေတာကတော့ဖုံညာတွေပေါ့လေအဲ့ဒါတွေကတော့ ဒိဋ္ဌံပြုပြီးတော့တရားရှိမှလို့ရှိရင်ပြုနိုင်သလောက်ပေါ့လေနိဗ္ဗာန်အာရုံပြုပြီးတော့ဖို့စိတ်ကြီးကြီးပဲသောတပတ္တိဖို့စိတ်ကြီးကြီးပဲဆက်ကဆက်ကဖြစ်နေတာအဲ့ဒီလိုတော့ဖြစ်ခွင့်ရှိပါတယ်သူကတော့အဲနောက်အခြားအထက်မဲ့ဖို့တရားစုတွေအတွက်အားထုတ်လို့ရှိရင်လည်းပဲဝိဝဒနာဉာဏ်တူးတွေပေါ့လေခါတိုင်းလည်းပို့ပြီးတော့ပြီးပြီးသားသား တွေ့တတ်ပါတဲ့ဓမ္မအဲဒီလိုဆိုလို့ရှိရင်အသိပညာတွေလည်းပဲတိုးနေတာပဲတိုးလာတဲ့အသိပညာတွေကိုလို့လို့ကိုရတာဖြစ်တော့ပညာတဏှာတွေလည်းပဲကျွယ်ဝသွားတာပဲဓမ္မဒါကြောင့်မြတ်စွာဘုရားတတ္တအစရှိတဲ့အဲဒီခိုင်ရဲရဲရှိသွားပြီဆိုလို့ရှိရင်ကျွယ်ဝသူပါတဲ့လူဒန်းစားတိုင်းကျွယ်ဝချမ်းသာနိုင်တဲ့အခွင့်အရေးတွေရှိပါတယ် ကြိုးစားလို့ပစ္စည်းတွေကျော်ရတာကတော့ဒါကတော့မမြဲဘူးသိရှိနေလုံးခါလဲအကြောင်းအားလျော်ဆိုပစ္စည်းသွားနိုင်တယ်ပစ္စည်းတော်မှတည်တဲ့အခါမှာပစ္စည်းတွေကိုကစွန့်သွားတာဘာမှယူလို့မရတာမဟုတ်ဘူးအဲလူယူလို့ရနိုင်တာတော့ဒီတတ္တတနာအစရှိတဲ့အရိယဥစ္စာတွေဒါကြတော့တော့နှုတ်ဘဝထိယူသွားလို့ရတယ် အဲတော့လူယူလို့ရနိုင်တဲ့ပစ္စည်းနဲ့ဥစ္စာနဲ့ယူလို့ရနိုင်တဲ့ပစ္စည်းဥစ္စာခွဲခြားနားလည်ပြီးတော့ဗောလေမသေးခင်ကာလလေးမှာယူလို့ရနိုင်တဲ့ပစ္စည်းဥစ္စာတွေငါတို့အချိန်ရွယ်ကောင်းတော့စသရာအရှင်ပြေတော့ဗောလေရှာဖွေထားပြီးတော့ဗောလေပိုင်နေအောင်လုပ်မယ်လို့အဓိဋ္ဌာန်ပြုထားပါတယ်အဲလိုအဓိဋ္ဌာန်ပြုပြီးတော့လည်းကြိုးရဲကြိုးစားပါတယ် ကြိုးစားလို့ရရှိပြီဆိုလို့ရှိရင်တော့အဲ့ဒီပစ္စည်းတွေကဘယ်တော့မှမပျက်စီးတော့ခိုင်မြဲသွားပြီကြောက်ပွေရတဲ့ပစ္စည်းတွေခိုင်မြဲတာကိုပဲဒါဒဏရှင်ပစ္စည်းရှိသူဥစ္စာရှိသူပေါ်ကျွယ်သူတထေးလို့ဒီလိုဆိုရတာပါပဲဒီမှာ အခုယောဂီတွေအထုတ်နေတဲ့သတိပ္ပံဘာဝနာတရားဟာအထုတ်တဲ့ယောဂီများရဲ့ဘဝအတွက်အာမခံချက်ရှိပါတယ်တိတိကျကျအာမခံချက်ရှိတယ်ဒီဘဝမှာအနည်းဆုံးတစ်ပတ်တစ်ပုံရအောင်အထုတ်လို့ရှိရင်သမဏကြောက်เสียကောင်းတဲ့ငရေတိစ္ဆာပြိကြအတုတကယ်ခေါ်တဲ့ချမ်းသာကြီးပွားမှုကင်းမြဲတဲ့ဘဝဇိုးတွေကလွတ်သွားတာ ရှေ့မဲ့ဘဝတွေကဘဝကောင်းနေနေကြည့်ပဲအဲ့တော့ဆက်ရချင်းအတူတူတော့ဘဝကောင်းနေဆက်သွားတယ်ဆိုလို့ရှိရင်လည်းနည်းနည်းတော်သေးတာပေါ့လေသောတာပန်ဖြစ်သေးဘူးဆိုလို့ရှိရင်တော့ဘုရောဟိုတော်ကလုပ်ခဲ့တဲ့ဒါနကုသိုလ်သီလကုသိုလ်ရိုးရိုးဘာဝနာကုသိုလ်ဘယ်လောက်ပဲပြုပြုဘယ်လောက်ပဲများနေနေစိတ်ချသေးဘူးအပေလေးပါးမလွတ်နိုင်သေးဘူး ဒီကဏ္ဍခါမှာမကြည်လင်းတဲ့စိတ်နဲ့တည်သွားလို့ရှိရင်အဲ့ဒီကုသိုလ်တွေကလည်းဘာမှတတ်နိုင်ဘူးဘယ်လေးပါးကမကျင်နိုင်ဘူးဒီဘယ်လေးကလုံးဝကျင်နိုင်တယ်ဆိုတာကတို့တရားတွေအားထုတ်လို့အနည်းဆုံးသောတပန်ဖြစ်သွားမှာအဲ့ဒီတရားတွေကလည်းကျင်နိုင်တာအဲ့ဒီအခြေအနေကိုမျှော်မှန်းပြီးတော့ပေါ့လေလူဖြစ်တဲ့သာသနာတော်ကြီးတွေကြုံကြိတ်တဲ့အခါမှာကြုံကြိတ်ရကြုံလာရေးအတွက် ဘဝအာမခံခြင်းရရှိနိုင်တဲ့အခုလိုတရားမျိုးကိုကြုံလုံးဆုံလုံးအခါပေါ့လေဘဝအာမခံခြင်းရတဲ့အထိအထုတ်မယ်လို့အဋ္ဌံပြုထားဖို့ပါပဲကျမ်းမာနေတော့အခါအရွယ်ရှိတော့အခါအစစရအစဉ်ပြေတော့အခါပေါ့လေအထုတ်မယ်လို့အဋ္ဌံပြုထားလို့ရှိရင်တော့အထုတ်ဖြစ်တော့တာပါပဲအဲအထုတ်ဖြစ်လို့ရှိရင်တော့ဒီတရားရောက်တော့တည်ကြပါလေ အဲ့ဒီတိုင်းပဲဒိဋ္ဌာပြုပြီးတော့အထုနိုင်ကြပါစေလို့လေးလေးနဲ့တိုက်တွန်းရတဲ့ဒီနေ့တရားအဆုံးသတ်လိုက်ပါရစေ